ကြွရလာသောဧည့်သည်တော်များနှင့်တကွာယောဂီသူတော်ကောင်းပေါင်းလို့ရှင်ဒီကနေ့အဖြစ်သာသနာတော်နှစ်2568ခုနှစ်ကောဇာတက္ကီရဲ့1385ခုနှစ်တရင်ကျွတ်လာဇန်တရင်နေ့ခရစ်တက္ကီရဲ့2023ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့ဖြစ်ပါတယ်ကြီးစုတော်ရှင်ဗောရိမြိုင်တစ္ဆာရွှေပြည်တရားရည်သာဆရာတော်ဘုရားကြီးကြီးမှုကျင့်ပါတော် ကုသလကာယီတရားယုတာဤဒုတိယအကြိမ်ကိုယ့်ရဲ့တရားစခန်းရဲ့စခန်းသိမ့်ပွင့်ကြီးဖြစ်ပါရဲ့ရှင်ဓမ္မမိတ်ဆွေပေါင်းလို့ရှင်ယောဂီပေါင်းလို့ဒုတိယကြိမ်တရားစခန်းအောင်ပွဲလေးရောက်လာပါပြီယောဂီများအနေနဲ့ကုသလကာယီမိသားစုများဘက်မှာတစုံတရာ အမားယွင်အချွတ်အချော်များလိုအပ်ချက်များရှိခဲ့ပါကလည်းခွင့်လွတ်နားလည်ပေးကြပါရန်ကုသလကာယမိသားစုများကိုစားကျမကပဲတောင်းပန်အပ်ပါလေလိုအပ်ချက်များရှိပါကလည်းအကြံဉာဏ်များပေးနိုင်ပါလိမ့်ရှင်ကုသလကာယတရားရိပ်တာပရဏနာယကဆရာတော်ပြီးတန်ခါတော်ရှိသူများများဗျာတရားပြဆရာဖြစ်တော်မူသောဗောဓိမြတ်သစ္စာရှိပြီဆရာတော်မြတ်ကြီးဗျာ တပိတော်ဘုရားဘက်မှာအကလဝဖြစ်ပြုံးပြီးဆိုပြီးကြံစီမိသည်ရှိပါကလည်းခွင့်လွှတ်ပေးပါဗျာယောဂီများနဲ့ဧည့်သည်တော်များမတိနားမလည်၍ကာယကံဝစီကံမနောကံအဖြစ်ပြမခဲ့တာများရှိသည်ခွင့်လွှတ်ပေးပါယံယောဂီများအားလုံးရဲ့ပူဇော်တပိတော်ကပဲတောင်းပန်လျှောက်ထားပါလေဗျာ ကုသလတာကြီးတရားရိပ်တာကြီးမှာယခုလိုတရားပွဲကြီးကျင့်ပခွင့်ပြုတာဖြစ်တဲ့အတွက်တန်ခါတော်ရှင်သူများများအားလုံးအားတပိတော်မြမာတို့မိသားစုများနဲ့ယောဂီအပေါင်းတို့အားလုံးကကျေးဇူးအထူးတင်တင်ရှိရပါတယ်ခင်ဗျာဒီကနေ့ကစကန်သိမ်းဝင်နေကိုရောက်ရှိလာပြီဖြစ်ပါတယ်ယုဂယောဂီသူတို့စေပါမှုရှင်ယနေ့ ဒုတိယအကြိမ်ကိုရဲ့တရားစခန်းရဲ့စခန်းသိမ်းဝင်ပြီးအခမ်းအနားစီစဉ်ကိုကျွန်မဖတ်ကြားပေးပါမယ်ရှင်။အခမ်းအနားစီစဉ်နံပါတ်1ကတော့နမောတတ္တ၃ကြိမ်ရွတ်ဆိုပြီးအခမ်းအနားဖွင့်လှစ်ကြရဖြစ်ပါတယ်။အခမ်းအနားစီစဉ်နှစ်ကတော့ကုသလကာယတရားရိပ်တာ၏ဗရဏနာယကဆရာတော်ထံမှဩဝါဒခံယူရန်ငါးပါးတိလခံယူဆောက်တည်ကြရဖြစ်ပါတယ်။ အစီအစဉ်နံပါတ်3မှာတော့ယောဂီများနဲ့ဧည့်တော်များဓမ္မမိတ်ဆွေများ ကုသိုလ်တရားများပွားစနေရန်အတွက် ကုသိုလ်ရှင်များရဲ့စနည်းကိုကျွန်မကကြီးညာပေးပါမယ်ရှင်။အစီအစဉ်နံပါတ်4ကတော့စခန်းသိန်းဩဝါဒနဲ့ရေးစချတရားတို့ကိုကျေးဇူးတော်ရှင်ဗောဓိမြိုင်တစ္ဆာရွှေပြည်ဆရာတော်ဘုရားကြီးကကြီးမြင့်ပြီးဗာရန်လျှောက်ထားပါတယ်ဖြင့်စီစဉ်နံပါတ်9ကတော့ဗုဒ္ဓသာသနာစီရင်တတ္တု သုံးကြိမ်ရွတ်ဆိုပြီးခန္ဓာရုပ်သိရန်ဖြစ်ပါတယ်။သူတော်ကောင်းပါလို့ရှင်အခန္ဓာဖွင့်လျရန်အတွက်နမောတတသုံးကြိမ်ရွတ်ဆိုပြီးဖွင့်လျကြပါစို့ရှင်။နမောတတဘဂဝါတော ဝေယီယံဘေကင်းကြောင့်ကောင်းမှုမင်္ဂလာဖြစ်ပါစေခြင်းညိုငါဖရာမြတ်ဆုံးယရနာတရားမြတ်ဆုံးယရနာတန်ခါမြတ်ဆုံးယရနာဟုစွာသောသုံးပါးတမယရနာမြတ်တို့ကိုယူသည်လေးမြတ်လက်ဆုံးမိုး၍ရှိခိုးပူဇော်ဖုံးမြော်မှန်လျော့ပရောကြရာသောပူဇွန်တတက္ကိဇာတရဝါ ကုသိုလ်ကံစေရနာဖြာဖြာတို့ကြောင့်မကောင်းသောနေထဘိဒံယမံခတ်တိဘောရံကင်းလို့ညီညာကုန်သည်ဖြစ်၍မိမိတို့သည်အလိုရှိအားတောင်းတအားကောင်းမြတ်တော်စုအပေါင်းနှင့်မဲ့ဖို့နိဗ္ဗာန်ကိုလင်းလင်းမြန်းမြန်းရလွယ်ရောက်လွယ်မြတ်မောက်ပြုလွယ်နိုင်ကြသည်ဖြစ်စေ အဟံဗန္တိဣတရဏိနာတဟပိသတိလံဓမ္မယာစာမိအနုဂဟံကတဝါတိလံတိထဝေဗန္တိဒုတိယံပိအဟံဗန္တိဣတရဏိနာတဟ ပင်စသီလံယမံယာစာမိအနုဂဟံကတဝါသီလံဒေထနေပန္တိတတိယံပိအဟံပန္တိဣတရနေနတဟပင်စသီလံယမံယာစာမိအနုဂဟံကတဝါ ပိလန္တိထမေပန္တိယမဟံဝဒာမိတံဝတိထနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမော ဒံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိ တတိယံပိဗုဒ္ဓတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံသရဏံကိသာမိတတိယံပိဗုဒ္ဓံသရဏံကိသာမိတတိယံပိသမံသရဏံကိသာမိတတိယံပိသံဃံသရဏံကိသာသရဏဂရမဏံပရိဘုံနံပါဏာတိဘာဒဝိရမဏိဒိဋ္ဌာရံသမာရိယာမိသ အာဒေနာဒါနာဝေရမဏိတိတ်္ကဗရံသမာရိယာမိအာဒေနာဒါနာဝေရမဏိတိတ်္ကဗရံသမာရိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိတ်္ကဗရံသမာရိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိတ်္ကဗရံသမာရိယာမိမုတဝ တုရာမေရယမစ္ဆပမာဒတာနာဝေရမဏိတေကဝရံသမာရိယာမိတုရာမေရယမစ္ဆပမာဒတာနာဝေရမဏိတေကဝရံသမာရိယာမိဣဒံမေတိလံနေကနတ္တပစ္စယောဟောတုတိတရဏေနသဟပင်္စသီလံသာရကံကတ္တဝဓမ္မအပမဒေနတံပါတိထ ဩဝါဒပေးပါဆိုတော့ဦးဇင်းတို့ရိတ်တာထဲမှာဒီလိုဖြစ်အောင်ဆိုစူးစမ်းလာခဲ့တာအတော်ကြာလေဒါပေမဲ့အခုမှပဲစဖြစ်စဖြစ်တယ်ဆိုတော့တရားဝင်ကြတာနှစ်ပတ်ရှိတော့အရင်တစ်ပတ်တုန်းကကိုယ့်ရဲ့တရားတရားစကန်ခုဒုတိယအကြိမ်တတိယအင်းဒုတိယအကြိမ်ကိုယ့်ရဲ့တရားစကန်ဆိုတာနှစ်ကြိမ်မြောက်သွား အဲ့လိုနှစ်ကြိမ်မြောက်သွားတော့တရားကတော့အာထုတ်တဲ့အချိန်မှာမိမိရဲ့တန်တာမှာနီလန်းနေရအောင်ဆရာဆရာမတွေကညွှန်ကြားပေးတာကလေးလေးတွေလူလောကကိုရောက်လာတဲ့အခါလာသားယောဟန်ဒီခါလေးအခါလေးအနေနဲ့နှစ်နှစ်သားအဲ့အရွယ်ရောက်တဲ့အခါမှာမိဘနေပြီးတော့ချုံမင်းမင်းချုံမင်းမင်းဆိုပြီးတော့ကလေးလေးကိုလမ်းလျှောက်တတ်အောင် မိဘတွေကသင်ပေးရတယ်စားရအောင်သင်ပေးရတယ်သွားရအောင်သင်ပေးရတယ်နေရထိုင်ရအောင်သင်ပေးရအဲ့ဒီသင်ပေးရလို့ပဲတဲ့အခုအဲ့ဒါဆရာတော်တွေကနေပြီးတော့မိမိတို့ဟိုလောကုတ္တရာလမ်းမကြီးပေါ်မှာရှောက်တအောင်ဆိုပြီးတော့အဲ့လိုသင်ပေးတာနီလာနေတယ်ဒီလိုသင်ပေးလိုက်တော့အဲ့ဒီနှစ်ပတ်နဲ့ပြည့်စုံသွားပြီလားဆိုတော့ပြည့်စုံတယ် လို့မရှိဘူးအခုရလာတဲ့နီလန်းလေးကိုအမိပြုပြီးတော့မိမိတို့လဟုတ်တရာလမ်းမကြီးပေါ်မှာရှောက်လန်းကြမှာမိမိတို့ရဲ့တာဝန်နီလန်းပေးလိုက်ပေမဲ့လို့ရှောက်လန်းမှုမပြုအားထုတ်မှုမပြုဆိုလို့ရှိရင်ဘလောက်ပဲအကျဉ်းကြီးဝင်ဝင်အာမထုတ်လို့ရှိရင်တော့မိမိတို့ဘာမှဖြစ်လာမှာမဟုတ်ဘူး အဲ့တော့အခုနီလန်းနေရတဲ့အတိုင်းအိမ်ကိုရောက်သွားတဲ့အခါရိတ်တံမှာပဲထားမပြည့်ခဲ့ပါနဲ့ခင်ဗျားတို့တွေအားထုတ်ထားတဲ့သီလသမารီပညာတွေကအိမ်ကိုတည်သွားကြနေ့စဉ်နဲ့အများမိမိတို့ရဲ့ဘဝတွေကိုမိမိတို့ရဲ့ daily life တွေကိုဒီဟာလေးတွေကိုတည်ဆောင်သွားမယ်ဆိုလို့ရှိရင် အလုပ်ထဲမှာလည်းပဲတတ်နိုင်တဲ့လောက်နှလုံးသွင်းပြီးတော့အားထုတ်သွားတတ်မယ်ဆိုရင်ဒီတရားတွေဟာမိမိတို့လောကီကျိုးလောကုတ္တရာအကျိုးတွေအကုန်လုံးပြည့်စုံအောင်အကျိုးပေးနိုင်ပါလေဒီလိုမဟုတ်ဘဲနဲ့အကြောင်းမှာတော့တရားစခန်းရဲ့တရားစခန်းရဲ့ဆိုလာဝင်လိုက်တာပဲတရားစခန်းလဲပြီးရောဖုတ်ဖက်ခါပြီးတော့ထွက်သွားပြီးတော့အိမ်ကြတော့မင်းမရောရောနဲ့ နေမယ်ဆိုလို့ရှိရင်ပါတော့တဲ့တမာရီအားလေးတွေကုန်ပြီးတော့ဒုံရင်ဒုံရင်ပြန်ဖြစ်မှာနောက်တစ်ခါလာတော့လေနံပါတ်1ကပြန်စားမှာအဲ့လိုမဖြစ်အောင်မိမိတို့ရဲ့စိတ်ကိုခိုင်ခိုင်ထားပြီးတော့စိတ်ကိုတည်တည်ကြည်ကြည်ထားပြီးတော့ငါတို့အားထုတ်ထားတဲ့အရာလေးတွေပျောက်ပြတ်မသွားအောင်နေ့စဉ်နဲ့အမျှတန်းနိုင်လောက်ထိန်းသိမ်းပြီးတော့ စောင့်ချောက်တာအားထုတ်မယ်လို့မိမိရဲ့စိတ်ထဲမှာအဲ့လိုထားအဲ့လိုထားမှအခုကိုယ်ချင်းကိုယ်ချင်းနှစ်ပတ်အားထုတ်ထားတဲ့တမာရီအားလေးတွေဟာမိမိတို့ရဲ့တဏ္ဍာမှာတည်ကြည်လို့ငြိမ်သက်ပြီးတော့နောက်ထပ်နောက်ထပ်တမာရီအားတွေတိုးတိုးတိုးတိုးပြီးတော့ကောင်းလာပြီးမိမိရဲ့ဘဝအစဉ်တန်းနေမြင်ပြီးတော့မြင့်တယ်မြင့်အောင်တက်လန်းနိုင်ရမှာဖြစ်ပါတယ် အဲ့ဒါကြောင့်အခုဒီနေ့တရားစခန်းပြီးတယ်လို့ဝမန္တရာနဲ့တရားစခန်းကြီးပြီးတော့ပြန်သွားပြီးတော့မိမိတို့ရတာတဲ့သီလဓမ္မလေးပညာလေးကို ကြောင်းမှမထားရပါနဲ့မိမိတို့နဲ့အတီးတီးကိုစီကိုစီတဲသွားပြီးတော့အိမ်မှာတတ်စွမ်းနိုင်တယ်လို့နေစဉ်နဲ့မျှဆက်ပြီးတော့အားထုတ်ပါအဲဒီလိုအားထုတ်မှသာလျှင်မိမိတို့ရရှိထားတဲ့သီလဓမ္မလေးပညာလေးဟာမိမိတို့ရဲ့တန်တန်မှာ ထိုင်မြဲပြီးတော့တည်ရှိနေမှာဖြစ်ပါတယ်နောက်တစ်ခါလာအားထုတ်လို့ရှိရင်အဲ့ဒီခိုင်မြဲတည်ရှိနေတဲ့တမာတိလေးကိုရင့်ကျက်လာအောင်ပိုးပြီးတော့တိုးတက်လာအောင်အားထုတ်နိုင်ကြမှာဖြစ်ပါလေဒါကြောင့်မိမိတို့ဒီနေ့တရားစခန်းတင်းလို့အိမ်ပြန်သွားတဲ့အခါမှာမိမိတို့ရရှိထားတဲ့တရားသမားပညာလေးကိုကျောင်းမှာမထားခဲ့ဘဲနဲ့ကိုစီကိုငါအတီးအတီးယူဆောင်တည်ယူသွားလျက် မိမိတို့ရဲ့အိမ်မှာလည်းမိမိတို့ရဲ့သီလသမာဓိပညာတိုးတက်ရတိုးတက်ကြောင်းမိမိတို့ရဲ့နေစဉ်လိုက်ထဲမှာတည်ဆောင်ပြီးတော့အတုံးချပြီးတော့ကျင့်ကြံကြိုးကိုအားထုတ်နိုင်ကြသည်ဖြစ်၍ဖရာအလောင်းသူတော်ကောင်းများအားထုတ်ကြလို့ဖရာအလောင်းသူတော်ကောင်းများစံဝင်ရာနိဗ္ဗာန်မက်ဖို့လင်းမြစွာဆက်ရအောင်မျက်မှောက်ပြုနိုင်ကြတဲ့ ယောဂီသူလူစဉ်သူတော်စင်များဖြစ်ကြပါစေကုန်သတည်းယောဂီသူတော်စင်ပေါင်းလို့ရှိရင်တတရားစီစဉ်ပြီးဖြင့်ကျမတို့တရားစခန်းကြီးကိုပံ့ပိုးကူညီကြတဲ့ ဆုံးကုံဝိယဝဆကိုရတရားစခန်းရဲ့ဆုံးဆုံးအလူရှင်များမတီဆုံးကုံအတွက်မတီလူရှင်များရဲ့ဆင်းကိုကြည်ညိုစကားပွားနိုင်စေရန်ကျွန်မဖတ်ကြားပေးပါမယ်ရှင်ကုတရားအောင်မမြမြလာမိသားစုမှာဒေါ်လာ300ကိုမမောင်ခင်မနုနဝေရသားလေးမောင်ကောင်းခန့်စောကလည်းဒေါ်လာ100ပြီးပို့လှူဒါန်းလာပါလေ မန်ဖူလီနဲ့ဆန်ချန် and ဆန်အီသမ်လီမိသားစုကလည်းဒေါ်လာ900မတီလှူဒါန်းပါတယ်။ကိုအောင်ကျော်မိုးမတ်သွဲစီမိသားစုကဒေါ်လာ90အော်စကာဝင်းဒေါက်တာမရစ်ဆာဝင်း family ကလည်း450ပြီးပို့လှူဒါန်းပါတယ်ရှင်။ကွယ်လွန်သူမိခင်ကြီးအားရည်စူး၍မမမုံမြင့်ကလည်းဒေါ်လာ100ပြီးပို့လှူဒါန်းပါတယ်။ဒေါက်တာအောင်နိုင်ဦးဒေါက်တာချီချီတက်မိသားစုကဒေါ်လာ100 ဒေါက်တာဂျိုယူဆန်ဒေါက်တာခိုင်သစင်တွင်မိသားစုဝါဒေါ်လာတရားဦးဝင်းတော်မြတ်နဲ့သမီးဒေါက်တာလင်းမြဝဲရေးမများမှာဒေါ်လာ300ဒေါက်တာမောင်မောင်ခင်မန္တလေးဝင်းမိသားစုတို့မှာဒေါ်လာ350ဒေါက်တာလှဝင်းမမီမီလင်းမိသားစုတို့မှာဒေါ်လာ300ဒေါက်တာအောင်မျိုးမအုံမခိုင်မိသားစုတို့မှာဒေါ်လာ300ကိုအောင်မြင့်ကျော်ဒေါက်တာမမွန်စံမိသားစုတို့မှာဒေါ်လာ300 ဥမြင့်သိန်းဒေါ်ညိုညိုဝင်းမိသားစုမှာဒေါ်လာ300ဒေါ်လောင်းခင်မွေးနေမိသားစုမှာဒေါ်လာ100ဦးမိုးကျော်သူဒေါ်ဂျူလီယာစုသူတို့ကလည်းဒေါ်လာ300ဦးညံလင်းဒေါ်မီရှင်းတို့မှာဒေါ်လာ200ဦးစင်ထွန်းဒေါ်ခင်ရီတို့အားမှုထား၍ကိုကျော်စင်သက်မဝင်းမထွန်းမိသားစုတို့မှာဒေါ်လာ200ဖခင်ကြီးဦးမြင့်စင်အားမှုထား၍ကိုဝင်းကျော်ဒေါက်တာသူဇာမြင့်မိသားစု တင်တွင်ဒေါ်မြမြလူမိသားစုမှဒေါ်လာ100ဦးတန်းထိုင်မနီလာမြမိသားစုမှဒေါ်လာ150ဖခင်ကြီးဦးတန်းမြမူထား၍ကိုကျော်စွာမဆုမြအောင်သူမိသားစုမှဒေါ်လာ100ဒေါက်တာသိန်းထွန်းသောမတ်လန်ရှူဟင်ချောင်းမိသားစုမှဒေါ်လာ100မအင်ကျူမှဒေါ်လာ50ကိုကျော်လွင်မဖြူဖြူကျော်မိသားစုမှဒေါ်လာ100 ဥဆိုင်ရဒေါခင်မီမီတို့အားရည်စူး၍မခင်မြတ်နဲ့မခင်မြတ်ထွေမခင်မြတ်အင်းကြီးမများမှာဒေါ်လာရှိရာဥပိတ်ကောင်ဒေါ်တင်တင်ရွှေနှင့်သားမိသားစုတို့မှာဒေါ်လာ300အသီးသီးလူရန်ကြပါလေကျမတင်ပြထားတဲ့ဈေးနဲ့မှာတချို့ချို့ကိုတချို့လည်းကြံကောင်းကြံနိုင်ပါတယ်ပြည့်စုံမယ်လို့ယူဆပါတယ်ရှင်ဒုတိယကျင့်တရားစခန်းယောဂီများနဲ့ ပြင်ပမှာမိသားစုများပံ့ပိုးလှူဒါန်းလို့ရဆိုရင်ကျမတို့ဒေါ်လာ6500နဲ့30ရရှိပါတယ်။အဲ့အတွက်ကြောင့်ဝိပဿနာတရားစခန်းနှစ်ကြိမ်ကျင်းပတဲ့အခါမှာပြီးပို့လှူဒါန်းကြသောလူငွေများကိုကျမတို့ဥတီချက်ထားရှိတဲ့အတိုင်းပဲစွန်းစွန်းစားယူဆောက်ယူဆောက်လုပ်ဖို့အတွက်ကိုဒေါ်လာ15560ပံပိုးလူရန်မတည်လိုက်ပါလိမ့်ရှင် အလုံးသာရုခုပေးကြပါရှင်သာဓုသာဓုသာဓုကျမတို့စိုးစားယူပြီးဆောက်လုပ်ဖို့အတွက်ကို ကျမတို့စီစဉ်ထားပြီးပါပြီရှင်နောက်နောက်တစ်လနှစ်လဆိုရင်အလုံးအောက်ထည့်ဖို့ပြီးမြောက်သွားမှာဖြစ်ပါတယ်ယောဂီများအနေနဲ့ကောသုံးကုံဝေယဝိစာလူရှင်များအနေနဲ့ကောကုသပေါင်းမြောက်များစွာကိုတစုတပေါင်းဒီရရှိလိုက်ခြင်းဖြစ်ပါလိမ့်ရှင်။ စီစဉ်နံပါတ်၄အရာကျေးဇူးတော်ရှင်ဘုရားမြတ်သစ္စာရှိပြီဆရာတော်ဘုရားကြီးဖျားတပည့်တော်တို့အားစကံတိန်ဩဝါဒကြီးမြင့်ပေးပါရန်နှင့်ရေစက်ချတရားဟောကြားပြီးတော်မူပါရန်ယူတည်လေးမြတ်စွာရှောက်ထားပါလိမ့်ဖျားဟုတ်ကဲ့ စကန်းသိန်းဩဝါဒဆိုတဲ့စကန်းသာသိန်းနဲ့တရားတော့မသိဘူးเนาะစကန်းသာသိန်းတာတရားမသိဘူးစကန်းသိန်းနဲ့ဆိုတာဝေယဝိသကွယ်သိန်းသွားတာပြောတာဟုတ်လားယောဂီကတော့ဒီတိုင်းပဲယောဂီဘဝနဲ့ပဲအသက်လုံးနေရမှာဟုတ်လားယောဂီဘဝနဲ့ဘာလို့အောင်အသက်လုံးနေရမှာ ဒါကတော့အတွင်းယောဂီလို့ခေါ်တာပေါ့အိမ်ရောက်သွားတဲ့ခါကျတော့အပြင်ယောဂီပဲဆိုတာဆိုယောဂီဆိုတာဗါတယ်လေတတိရှိသောပုဂ္ဂိုလ်ဘာလို့ခေါ်လဲယောဂီလို့ခေါ်တယ်တတိရှိရတတိနဲ့နေထိုင်ခြင်းဆိုတာကရိတ်တာမှာမှနေရမှာမဟုတ်ဘူးဘယ်မှာလဲနေရမှာ ဘဝတစ်ခုလုံးမှာတတိနဲ့နေမှအဆင်ပြေမယ်တဲ့တတိနဲ့မနေလို့ရှိရင်ဘဝဟာကုသိုလ်မဖြစ်ဘူးဧကေစိကုသလဓမ္မာတပ္ပေတိအပမာဒမူလကကုသိုလ်အလုံးတို့တွင်တဲ့အပမာဒတတိမူလဖြစ်တယ်ဆိုတာ အပမာဒတတိမရှိဘူးဆိုတာနဲ့ကြံတဲ့ကုသိုလ်တွေအလုံးပွေပြောက်သွားတယ်။သီလယူတယ်ဆိုတာလည်းပဲဘာရှိမှယူနိုင်တယ်။တတိရှိမှယူနိုင်တယ်။တမာတိပညာအားထုတ်တယ်ဘာရှိမှတတိရှိမှမေတ္တာဘဝနာပွားတယ်ဘုရုအကူကြီးလို့တတိအကူကြီးလို့တတိမပါဘဲနဲ့ဘယ်ကုသိုလ်မှမဖြစ်ဘူး ရေကေစိကုပလာဓမ္မခတ်သိမ်းသောကုသိုလ်တရားအလုံးတို့တွင်ခတ်သိမ်းသောကုသိုလ်ဆိုတာဘယ်ကုသိုလ်ဖြစ်ဖြစ်ရေကေစိကုတလာဓမ္မတပ္ပေတိအပ္ပမာဒမူလကအပ္ပမာဒတိတာလင်အပ္ပမာဒဆိုတဲ့တတိတရားတိတာလင် ကုသိုလ်အလုံးရဲ့မူလအမြစ်ဖြစ်တယ်နော်တတိရှိမှကုသိုလ်အလုံးကိုဓမ္မခံနိုင်တတိမရှိဘူးဆိုလို့ရှိရင်လောကလေးနေရတာဟာအမိုက်မောက်ကြီးတဲ့နေရတယ်လို့ပဲတဲ့မောင်မိုက်နေတဲ့အမိုက်တိုက်ကြီးတဲ့နေရတယ်လို့ပဲအန္တဘူတော် အယံလောကောလောကကြီးဟာမိုက်မောင်းနေတာပဲမလင်းဘူးအလင်းရောင်ရှိတလံများလောက်ရှိသောကိုယ့်ရဲ့လောကကြီးဟာအမြဲတမ်းအလင်းရောင်မရှိပဲဖြစ်နေပြီအလင်းရောင်မရှိသည့်အတွက်ကြောင့်လည်းအမှန်တရားဆိုတာကိုယ်ပြောက်ဘူးမမြင်ရဘူးအကန့်တဝါမှာနေရတာ ਨੇ တူတယ်တဲ့ တတိမပါလို့ရှိရင်ဘာနဲ့တူလို့အကန့်တပါမှာနေရတာနဲ့တူတယ်တတိဆိုတာဖျောင်းနိုင်လေးတွေတဲ့တူတယ်အလင်းတိုင်လေးတွေပေါ့နော်ဥပမာကိုအလင်းရောင်ထွန်းညှိပြီးတော့တရားသည်တတိပဲဟလားတော့ကိုယ့်ရဲ့အလင်းရောင်ဟာဘယ်လိုအရောင်မျိုးတော့ဖျားဒီလိုမေးစရာရှိတယ် အားကောင်းတဲ့အလင်းရောင်လားအားမကောင်းသောဖျောင်းနိုင်မီးလေးလောက်လားဘူးစိန်ကျူမီးလေးလောက်လားမာကျူရီမီးတွေလူလားဒါတော့ကိုယ့်ပေါ်မှာမူတည်တယ်တတိတိဘာနဲ့တူတယ်လို့အလင်းရောင်နဲ့တူတယ်တတိမပါဘူးဆိုရင်လောကကြီးဘာဖြစ်နေလဲမောင်မိုက်နေတယ် လောကကြီးမောင်မိုက်နေတယ်ဆိုတာအပြင်လောကကိုမစင်စားနဲ့တလံမြလောက်ရှိတဲ့ကိုယ်လောကကြီးတစ်ခုလုံးမိုင်မောက်နေဟုတ်တယ်မလားတလံမြလောက်ရှိတဲ့ကိုယ်လောကကြီးရဲ့အကြောင်းကိုကိုယ်ကိုယ်တိုင်အမှောင်ချထားသည့်အတွက်ကြောင့်ကိုယ့်ရဲ့အကြောင်းကိုကိုယ်မသိဘူးတဲ့ကိုယ့်အကြောင်းကိုကိုယ်မသိတော့ကိုယ်လောက်တာကိုလည်းမာနမှန်လား မသိဘူးအကျိုးရှိလားမရှိလားဆိုတာကွဲကွဲပြားပြားမသိဘူးအလင်းရောင်ကခတ်မိန်မိန်ဆိုရင်လည်းပဲတိချာသိဖို့မလွယ်လာဘူးဟုတ်တယ်မလားအလင်းရောင်ကခတ်မိန်မိန်ထွန်းထားမယ်ဆိုရင်အရာဝတ္ထုတွေကိုကြည့်တဲ့အခါတဲ့ကွဲကွဲပြားပြားသိနိုင်ပါမလားမသိနိုင်ဘူး အမြဲတမ်းအလင်းရောင်အားကောင်းအောင်လို့ကိုတာမရှိတာဖြစ်အလင်းရောင်အားကောင်းပြီလေလွတ်လွတ်လပ်လပ်သွားလို့လာလို့ရလေလေချမ်းချမ်းသာသာနေရလေလေပေါ့အမောင်ကြီးတဲ့နေရာပဲသွားလို့သွားမှလည်းမသိဘူး။ဘာစမ်းမိလို့စမ်းမိမှလည်းမသိဘူး။ဘာရှိလို့ရှိမှလည်းမသိဘူးတဲ့။မိမိအဝကို အမောင်ဖုံးထားတာကဘာလဲ။ ပฏิကင်းမဲ့နေခြင်းဘာကင်းမဲ့နေလဲဘဝမှာတတိကင်းပြီးနေထိုင်တဲ့ပုဂ္ဂိုလ်တတိလက်လွတ်နေတယ်တတိလက်လွတ်သွားတယ်တတိလက်လွတ်စားတယ်တတိလက်လွတ်ပြောတယ်ဆိုတတိလက်ထဲမရှိတိုင်းမရှိတိုင်းအလင်းရောင်ပျောက်နေတယ်အန္တဘူတောအယံလောကော လောကကြီးအလင်းရောင်ပြောက်နေတယ်ဆိုတာလက်စစ်မီးမလာတာကိုပြောတာမဟုတ်ဘူး။ဘာမရှိတာကိုပြောတာတတိမရှိတာကိုပြောတာအမြဲတမ်းပဲလောဘဆိုတဲ့အမှောင်ကြီးပေါ့ဖုံးနေတယ်။ဒေါသဆိုတဲ့အမိုက်တိုက်ကြီးဖုံးနေတယ်။မောဟဆိုတဲ့အမိုက်တိုက်ကြီးကလည်းဖုံးနေတယ် ပို၍ပို၍မောင်မိုက်နေအောင်လေလုပ်တတ်တယ်ပို၍ပို၍မောင်မိုက်နေတယ်ဆိုရင်ကိုကကောင်းကျိုးထက်ဆိုးကျိုးကမှောင်နေတယ်ဆိုတာဒီတိုင်းမပြီးဘူးသူကဒီတိုင်းမပြီးပဲနဲ့အမတန်ဆိုးရတဲ့အကျိုးတွေကိုထုတ်လုပ်နိုင်စွမ်းရှိတယ်ပမာဒမေ့လျော့နေတဲ့ပုဂ္ဂိုလ်ပမာဒောအပမာဒော အမတံပဒံ ပမာတော်မစ္ဆုနောပဒံမိနေတဲ့ပုဂ္ဂိုလ်ဟာအသက်ရှင်ရတဲ့တည်နေတဲ့လူနဲ့တူတယ်မရှင်သန်နိုင်သောပုဂ္ဂိုလ်အသက်ရှင်လေမရှင်သောပုဂ္ဂိုလ်အခုယောဂီတွေကအသက်ရှင်လေမရှင်သောပုဂ္ဂိုလ်ဖြစ်နေသလားအသက်တော့ရှင်နေဒါပေမဲ့တည်တဲ့လူနဲ့တူနေတယ် တန်ဖိုးမရှိတတိမရှိရင်တန်ဖိုးကင်းမဲ့နေတယ်ဟုတ်တယ်မလားအပမာဒောအမတံပဒံပမာဒောမစ္စုနောပဒံပမာဒဆိုတဲ့တရားမရှိရင်မစ္စုတည်တဲ့လူနဲ့တူတယ်နော်ပမာဒဆိုတဲ့တတိမရှိတော့ဘာနဲ့တူတော့တည်တဲ့လူပမာပဲ လောက်ဆရာကောင်းလားကောင်းလားနော်အဲ့တော့ကိုဘဝထဲမှာဘာနဲ့နေထိုင်ဖို့လိုအပ်တယ်တတိနဲ့နေထိုင်ဖို့လိုအပ်တယ်ဘာဖြစ်လို့လဲဆိုတော့လူတွေကအလုပ်များတယ်တပည့်တော်ကအလုပ်များတယ်အလုပ်များတယ်အလုပ်များတာကဒီဘဝမှာများခဲ့တာမဟုတ်တာတန်လျာအဆက်ဆက်အလုပ်မရှိဘဲနေခဲ့တာရှိတာအလုပ်ဆိုတာကလူတွေပြောတဲ့ ဟိုဟိုဘာအလုပ်ညာအလုပ်ဆရာဝန်အလုပ်အင်ဂျင်နီယာအလုပ်မှအလုပ်ခေါ်တာမဟုတ်ဘူးလေနေ့စဉ်ကိုယ်ခန္ဓာကိုယ်လှုပ်ပေးနေရတာတွေလည်းအလုပ်ပဲမဟုတ်လားဆိုတော့အလုံးမရှိသောဘဝရယ်လို့ရှိလားအလုံးမရှုပ်သောဘဝရယ်လို့ရောရှိလားအလုံးအလုံးကိုအကြောင်းပြပြီးတော့တတိမထားနိုင်ပါဘူးဆိုရင်တော့ဒါမလုတ်ချင်တဲ့ပုဂ္ဂိုလ်ရဲ့ဆင်ခြင်ပေးတဲ့စကားပေါ့ မလုံချင်ဘူးဆိုစင်ကြီးကထွက်လာတာပဲလေအလုံများနေဘလောက်များခဲ့ပြီတော့သတ္တန်တရားလုံများခဲ့တာခုဘဝမှာလုံများတာမဟုတ်ဘူးအလုံများလို့ဟိုတင်းကြိုင်းမှာတည်တဲ့ပုံကိုယ်တွေကိုသွားပေါ်ပြီးမေးကြည့်ပေါ့အားလို့တည်တာလားအလုံလို့ရင်တည်တာလားအားလို့တည်တဲ့လူရှိတာအလုံလို့ရင်ပဲတည်ကြတော့ပါလားနော်အဲ့တော့ ကိုကတေကြလားဘုရားတေကြလားတေရမှာကတေကြတယ်ဆိုတဲ့ခါကျတော့မတေကြတာကနေရမှာမပြေးနိုင်ကြဘူးဟုတ်လားမဟုတ်